ပြည်နယ်နိုင်ငံမှာရှိကြတဲ့သွန်မောကတရားနာနေကြတဲ့တရားဒဂါမတွေကိုအလုံးကဘာလောကအသီးသီးမှာရှိကြတဲ့တတ္တဝါတွေအလုံးကိုယ်စိတ်နှပြကျမ်းမာကြပါစေချမ်းသာကြပါစေဘေးပေါင်းရန်ပေါင်းကင်းကျင်းကြပါစေလို့မေတ္တာ ပို့သပြီးတော့ယနေ့ညဓမ္မသဘင်ပွဲစတင်ကြရအောင် အဲ့တော့ယနေ့ဆက်လက်ပြီးတော့မင်္ဂလသုတ်တံဒေသနာတော်ကို ဟောကြားပေးမှာဖြစ်ပါတယ်အဲ့တော့ယနေ့ဆက်လက်ပြီးတော့ဒုတိယမင်္ဂလာဖြစ်တဲ့ပန္တိတာနိသသေဝနာဆိုတဲ့ဒုတိယမင်္ဂလာ အကြောင်းကိုယနေ့ဟောပြပေးမှာဖြစ်ပါတယ်အရင်တစ်ပတ်ကဟောခဲ့တာအသေဝနာသဘာလာနံ လူမိုက်ကို မပေါင်းသင် မမီဝဲ မရှိကပ်ရဘူးလို့ဟောကြားပေးခဲ့ပါတယ်လူမိုက်ကိုမမီဝဲမရှိကပ်ရတာက လူမိုက်ရဲ့အကျင့်ဇယိုက်စိတ်ဓာတ်တွေကူးဆက်သွားမှာဆိုလို့မပေါင်းသင် မဆက်ဆံရဘူးလို့ဆိုလိုခြင်းဖြစ်ပါတယ်အဲ့တော့လူမိုက်ကို လုံးဝပြစ်ပယ်ထားရမယ်လို့ဆိုလိုတာလည်းပဲ မဟုတ်ပါဘူးအဲ့တော့လူမိုက်ကိုမေတ္တာနဲ့ကရုဏာနဲ့လိမ္မာအောင်ဆုံးမဖို့ဆိုရင်တော့လူမိုက်နဲ့ပေါင်းလို့သင်လို့ရပါတယ်အဲ့တော့လူမိုက်ကိုတနာဆောင်လျှောက်တဲ့ကရုဏာအနေနဲ့တော့သူ့ကို ပေါင်းလို့သင်လို့ဆက်ဆံလို့ရတယ်ဆိုပြီးတော့ညဆောဘုရားသေဝိတ္တပဆိုတဲ့တုတ်မှာလဲမိတ်ဆိုထားတာရှိပါတယ် ကြောင့်လူမိုက်ကို လုံးဝလူအတိုင်းဝိုင်းကနေဖယ်ကျင်ထားပြီးတော့ဘေးချောင်ထိုးထားရမယ်လို့ဆိုလိုခြင်း မဟုတ်ပါဘူးအဲ့ဒီလူမိုက်ကိုတဏှာဆောင်ရှောက်ကရုဏာနဲ့ဆုံးမဖို့တွင်တင်ဖို့ဆိုရင်တော့လူမိုက်ကိုလည်းပဲပေါင်းသင်းလို့ရပါတယ်လို့ဆိုလိုခြင်းဖြစ်ပါတယ်အဲ့တော့ယနေ့ဟောမယ့်မင်္ဂလာက ပန္တိတာနိသသေဝနာပညာရှိကိုမိဝဲကြီးကရမယ် အဲ့တော့ပန္တိတအကြောင်းလေးကိုပထမဦးစွာရှင်းပြပါမယ်ပန္တိတဆိုတာဘာသာပြန်ရင်ပညာရှိလို့ဘာသာပြန်ဆိုပါတယ်ဒါကိုပဲသာကရာဆရာတွေကပစ္စုပန်အကျိုးစီးပွားနောက်နောက်တန်တရာအကျိုးစီးပွားတွေအတွက်ဉာဏ်ပညာနဲ့ သွာလာလှုပ်ရှားတတ်တဲ့ပုဂ္ဂိုလ်မျိုးကိုပညာရှိလို့အတိတ်ပဲဖွင့်ဆိုပါတယ်ဒီနေရာမှာစာတက်ယုံတဲ့ပညာရှိလို့မခေါ်ပါဘူးအခြားအခြားအတက်ပညာတွေတက်နေယုံနဲ့လည်းပဲပန္တိတပညာရှိလို့ဆိုလိုတာမဟုတ်ပါဘူးအဲ့တော့အချုပ်ပြောမယ်ဆိုရင်တော့ပန္တိတပညာရှိဆိုတာ မကောင်းတဲ့အကုသိုလ်ဒုစရိုက်တွေမလုပ်ဖဲနဲ့ကောင်းတဲ့သူစရိုက် လုပ်ငန်းတွေကို လုပ်နေသူကိုပညာရှိလို့ဆိုလိုခြင်းဖြစ်ပါတယ်အဲ့တော့ပန္တိတပညာရှိလို့သိဖို့ရန်အတွက်လက္ခဏာ၃ပါးအမှတ်သား၃ပါးရှိပါတယ်နံပါတ်1ပညာရှိ ဖြစ်ဖို့ရန်အတွက် သူစိန်တိတစိန်တီကောင်းသော အကြံအစီတွေကိုကြံစီရပါမယ်ကောင်းသောအကြံစီတွေကြံစီတဲ့ပုဂ္ဂိုလ်တွေးတော်တဲ့ပုဂ္ဂိုလ်မျိုးဟာပညာရှိရဲ့အမှတ်သားလက္ခဏာတစ်ခုဖြစ်ပါတယ်အဲ့တော့ကောင်းတဲ့အကြံစီဆိုတာမနောကံ၃ပါးကိုဆိုလိုခြင်း ဖြစ်ပါတယ် အဲ့တော့ပါဠိလိုဆိုရင်တော့မနောကံ၃ပါးကအနပိစ္ာအပြာပါဒတမ္မာဒိဋ္ဌိဆိုပြီးတော့၃ပါးရှိပါတယ်သူတစ်ပါးပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေမတရားလိုခြင်းမှုမှ ရှောင်ကျင်တာကို အနပိစ္ာလို့ခေါ်ဆိုပါတယ် အပြာပါဒဆိုတာပြာပါဒရဲ့စန့်ကျင်ဘက်ဖြစ်ပါလေပြာပါဒဆိုတာတတ္တဝါတွေသေကြပါစေပျက်စီးကြပါစေလို့ကြံစည်နေတာကိုပြာပါဒအဲ့ဒီဟာရဲ့စန့်ကျင်ဘက်တတ္တဝါတွေကျမ်းမာကြပါစေချမ်းသာကြပါစေအေးချမ်းကြပါစေလို့ဒီလိုတွေမေတ္တာစိတ်နဲ့နေတာကိုတော့အပြာပါဒလို့ခေါ်ပါတယ်နောက်တမ္မာဒိဋ္ဌိ တမ္မာဒိဋ္ဌိဆိုတာကံကံရဲ့အကျိုးတရားကိုယုံကြည်တာနောက်ဖရာတရားတန်ခါယရနာမြတ်သုံးပါးရဲ့ပုံမှာယုံကြည်တဲ့အသိဉာဏ်မျိုးတွေရှိနေတာကိုတမ္မာဒိဋ္ဌိလို့ခေါ်ဆိုပါတယ်နောက်တစ်ခုက သူပါတိတပါတိကောင်းတဲ့စကားတွေပြောဆိုနေရင် သူလည်းပဲပညာရှိလို့မှတ်သားရမှာဖြစ်ပါတယ်အဲဒီမှာနံပါတ်1မှန်ကန်တဲ့စကားကို ပြောဆိုရမယ်မုဒ္ဒဝါဒဝေရမဏိနောက်သူများတွေကြွယ်ပြားအောင် ပြောဆိုတဲ့ဂုံးတိုက်စကားပြောဆိုမှုမှလည်းပဲရှောင်ကျင်ရမယ် နောက်ပြုဒ္ဓဝါစာဝေရမဏိကြံကြံတန်တန်ပြောဆိုမှုမှလည်းပဲရှောင်ကျင်ရမယ်။နောက်လောကလည်းအကျိုးမရှိဓမ္မမှာလည်းပဲအကျိုးမရှိတဲ့စကလုံးတွေပြောဆိုမှုမှလည်းပဲရှောင်ကျင်ရပါမယ်။ဒါကြောင့်စကားပြောကောင်းသူအကောင်းပြောသူဖြစ်ဖို့ရန်အတွက်အင်္ဂါ၄ချက်ရှိပါတယ်။မှန်တာပြောဆိုရမယ်။ သူများတွေဂုံးတိုက်စကားအပါရဘူးနောက်ချိုးချိုးသားသားပြောဆိုရမယ်အကျိုးရှိတဲ့စကားလုံးတွေပြောဆိုရမယ်ဒီလေးမျိုးပြောဆိုရင်သူပါတိတပါတိအကောင်ပြောဆိုတဲ့ပုဂ္ဂိုလ်ပညာရှိလို့ဒါမှတ်သားရမှာဖြစ်ပါတယ်နောက်တဲ့ပညာရှိလို့မှတ်သားဖို့ရန်လက္ခဏာတစ်ချက်ကသုက္ကတကမ္မကာရီ ကောင်းတဲ့လုပ်ငန်းတွေကိုလှုပ်ဆောင်ရမှာဖြစ်ပါတယ်ကောင်းတဲ့လုပ်ငန်းတွေလှုပ်ဆောင်နေရင်သူဟာပညာရှိပဲလို့ဒါသတ်မှတ်လို့ရပါတယ်အဲ့တော့ကောင်းတဲ့အလုပ်ကိုလုပ်တယ်ဆိုတာပါဏာတိပါဒဝေရမဏိသူများအသက်ကိုတတ်ခြင်းမှရှောင်ကျင်ခြင်းအရိဏဒါနာဝေရမဏိသူများဥစ္စာခိုးယူခြင်းမှရှောင်ကျင်ခြင်း ကာမေတုမိစ္ဆာသာတာဝေရမဏီသူတစ်ပါးသားများကိုစော်ကားခြင်းမှာရှောင်ကျင်မှုဒီသုံးချက်လုံးရှောင်ကျင်ရင်ဒါသုကတကမ္မကာရီကောင်းတဲ့အလုပ်ကို လုပ်သူလို့ဒီလိုဆိုလိုခြင်းဖြစ်ပါတယ်အလုံးချုပ်လိုက်မယ်ဆိုရင်ပညာရှိလို့သတ်မှတ်ဖို့ရန် အတွက်လက္ခဏာ၃ချက်ပါ ကောင်းတဲ့အကျံအစီတွေကြံစီရမယ် ကောင်းတဲ့အပြောတွေပြောဆိုရမယ်ကောင်းတဲ့အလုပ်တွေကိုလှုပ်ဆိုလှုပ်ဆောင်ရမယ်ဒီသုံးချက်လှုပ်ဆောင်နေသူဟာပညာရှိပဲလို့ဒါသတ်မှတ်လို့ရပါပြီနောက်ထပ်တစ်ခုပညာရှိလို့သတ်မှတ်ဖို့ရန် အတွက်နောက်ထပ်လက္ခဏာ၃မျိုးလည်းပဲ ရှိပါသေးတယ်နောက်နံပါတ်1က မိမိအပြစ်ကို အပြစ်ရှိမှန်သိပြီးတော့အဲ့ဒီအပြစ်ကိုပျောက်အောင်ကုစားတာကိုလည်းပဲအဲ့ဒီသူဟာပညာရှိလို့ဒီလိုသတ်မှတ်ရပါမယ်နောက်တဲ့နံပါတ်3ကအပြစ်ကိုအပြစ်မှန်သိပြီးတော့လာရောက်ဝန်ခံတဲ့ပုဂ္ဂိုလ်တောင်းပန်တဲ့ပုဂ္ဂိုလ်ကိုလည်းသီးခံ ခွင့်လွတ်နားလည် ပေးတဲ့သူကိုလည်းပဲ ပညာရှိလို့သတ်မှတ်လို့ရပါတယ်။ဒါကြောင့်ဒီမှာပညာရှိပန္တိတရဲ့လက္ခဏာ၃မျိုးကိုတွေ့ရပါတယ်။အပြစ်ကိုအပြစ်မိမိအပြစ်ကိုအပြစ်ရှိမှန်းမြင်တာနံပါတ်1နောက်နံပါတ်2ကြတော့အပြစ်ကိုအပြစ်မှန်းသိပြီးတော့အဲ့ဒီအပြစ်တွေပြောက်အောင် ကုစားသူနောက်နံပါတ်3ကြတော့အပြစ်ကိုအပြစ်မှန်းသိပြီးတော့လာရောက်ဝန်ခံတောင်းပန်တဲ့ပုဂ္ဂိုလ်ကို ခွင့်လွတ်နားလေသီးခံပေးသူ ဆိုပြီးတော့ဒီအင်္ဂါတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုလည်းပညာရှိလို့ဗုဒ္ဓဘုရားကမိန့်ကြားတော်မူပါတယ်အဲ့တော့ယခုပြောခဲ့တဲ့အင်္ဂါလက္ခဏာတွေနဲ့ပြည့်စုံနေပြီဆိုရင် သူဟာပန္တိတပညာရှိဖြစ်တယ်အဲ့ဒီလက္ခဏာတွေချိုးရင်နေပြီဆိုရင်တော့ဘာလ လူမိုက်ဖြစ်တယ်ဆိုတာ လူမိုက်နဲ့ ပညာရှိ လူလိမ္မာကို ခွဲခွဲခြားခြားသိကြရမှာဖြစ်ပါတယ်အဲတော့လောကစာပေတွေတက်ယုံနဲ့အသိပညာတွေအတတ်ပညာတွေတက်ယုံနဲ့ပန္တိတာလို့မခေါ်ဆိုနိုင်ပါဘူးလောကမှာစာတက်တော်လည်းပဲအခြားပညာတွေတက်တော်လည်းတနာတဲ့ကရုဏာမရှိတဲ့ပုဂ္ဂိုလ်တွေ ချစ်ခင်တဲ့မေတ္တာမရှိတဲ့ပုဂ္ဂိုလ်ရက်ဆက်တဲ့ပုဂ္ဂိုလ်တွေလောကမှာအများကြီးရှိကြပါတယ်အဲ့တော့ပန္တိတာဆိုတာဗုဒ္ဓတို့ပိစေကဗုဒ္ဓတို့ရှင်သာရိပုတ္တရာတို့ရှင်မောကလန်စတဲ့ပုဂ္ဂိုလ်များကို ဆိုလိုခြင်းဖြစ်ပါတယ်ဒီနေ့ခင်မှာလည်းပဲ ခုနပြောတဲ့ပန္တိတရဲ့လက္ခဏာတွေနဲ့ပြည့်စုံအောင်နေကြတဲ့ပုဂ္ဂိုလ်မှန်သမျှအားလုံးကိုလည်းပဲပန္တိတလို့အားလုံးခေါ်ဆိုနိုင်ပါတယ်။တော့ပန္တိတာနိသသေဝနာအဲ့ဒီလိုပညာရှိတဲ့ပုဂ္ဂိုလ်မျိုးကိုဘုရားဘုရားကမိဝဲရမယ်၊စီကပ်ရမယ်၊ပေါင်းသင်းရမယ်လို့မိတ်ဆိုပါတယ် အဲ့တော့ပညာရှိဆိုတာအမိုက်မှောင်ထဲမှာ စီမီးနဲ့အလားတန်တူပါတယ်အင်မတန်မှောင်နေတဲ့အမှောင်တူထဲမှာစီမီးလေးထွန်းလိုက်ပြီဆိုရင်အလုံးအလင်းရောင်ရရှိသွားတယ်လို့ပညာရှိကိုမိဝဲပေါင်းသင်းစိကတ်တဲ့ပုဂ္ဂိုလ်တွေဟာပညာရှိရဲ့စကားကိုနားထောင်ပြီးတော့အလုံး ဘေးရန်အန္တရာယ်တွေကင်းရပါတယ်အင်မတန်မှထမင်းစာလောင်နေတဲ့ပုဂ္ဂိုလ်ကိုထမင်းပေးသူနဲ့လည်းပဲထမင်းကျွေးသူနဲ့လည်းပဲအလားတန်တူပါတယ်ပညာရှိဆိုတာအဲ့တော့မြတ်စွာဘုရားရှင်ဟာတကယ်ပညာရှိ ပုဂ္ဂိုလ်ကြီးဖြစ်ပါတယ်ဘုရားရှင်ကို အမိပြုပြီးတော့ယနေ့အာလုံသောတတ္တဝါတွေမရေမတွက်နိုင်အောင်ဒုက္ခလွတ်ရာနိဗ္ဗာန်ကိုအာလုံရောက်ရှိကြပါတယ်ဘုရားရှင်ကိုကိုယ်ွယ်စည်းကပ်တယ်ဘုရားရှင်ဆိုတဲ့ပညာရှိကို ကိုယ်ွယ်စည်းကပ်တဲ့အတွက်ကြောင့်တချို့မြမပြီးတချို့ဆိုရင်နတ်ပြီးတချို့ဆိုရင်ကောင်းတဲ့ဘုံဘဝဘုံဌာနတွေပဲရောက်ရှိသွားကြရပါတယ် နောက်ရှင်သာရိပုတ္တရာရှင်သာရိပုတ္တရာကိုကိုွယ်စီကတ်တဲ့အမျိုးပေါင်း၈တောင်းအလုံးဟာလည်းပဲနတ်ပြည်ကို ရောက်ရှိသွားပါတယ်ဒါလည်းပဲပညာရှိကို ကိုကိုွယ်စီကတ်လို့ဖြစ်ပါတယ်အရရှင်မောကလန်ရှင်မာကတ္တပစတဲ့ယန္တာမထေရမြတ်ကြီးတွေကိုကိုကိုွယ်စီကတ်တဲ့အတွက်ကြောင့်လည်းပဲ မရေမတွက်နိုင်သောတတ္တဝါတွေတချို့လဲနိဗ္ဗာန်ရောက်တယ်တချို့လဲနတ်ပြည်ကောင်းတဲ့ဘုံဘဝဘုံဌာနတွေရောက်ရှိကြရပါတယ်ဒီနေ့လည်းပဲအားလုံးသောတရားဓမ္မတွေဟာဆရာတော်တန်ဃာတော်တွေကို ကိုးကွယ်စည်းကပ်ရတဲ့အတွက်ကြောင့်ယနေ့မကြဘူးတဲ့တရားတွေကို မနာဘူးတဲ့တရားတွေကိုလည်းပဲနာကြခွင့်ရနေကြတယ် နောက်ဝိပဿနာတရားတွေအာထုတ်ခွင့်ရနေကြတယ်ဆိုတာလည်းပဲပညာရှိ သူတော်ကောင်းတွေကိုစီးကပ်လို့ဖြစ်ပါတယ်နောက်ထပ်ပညာရှိကို ဥပမာတစ်ခုပေးပါတယ်ပညာရှိဆိုတာတောင်ဇလက်ပန်းသို့မဟုတ်မြလီပန်းသို့မဟုတ်စပယ်ပန်းနဲ့တူတယ်လို့ဥပမာပေးထားပါတယ် တောင်စလက်ပန်းတို့ရလေးပန်းတို့စပယ်ပန်းတို့ပါအင်မတန်မှမွေးကြိမ်ပါတယ်လူတိုင်းလူတိုင်းကလည်းပဲအမြတ်တနိုးနဲ့ပန့်စင်ကြပါတယ်ပညာရှိကိုမိဝဲစီးကတ်တဲ့ပုံကိုကြတော့တောင်စလက်ပန်းတို့စပယ်ပန်းတို့မြာလီပန်းတွေထုတ်တဲ့သိရွက်ဖဲ့ရွက်နဲ့တူတယ်လို့ဥပမာပေးထားပါတယ် တောင်စလပန်းစပယ်ပန်းမြက်လီပန်းမွှေးသလိုအဲ့ဒီပန်းကို ထုတ်တဲ့ဖဲ့ရွက်လည်းပဲမွှေးရသလိုပညာရှိကိုပေါင်းသင်ဆက်ဆံတဲ့ပုဂ္ဂိုလ်ဟာလည်းပဲသူဟာပညာရှိတွေနဲ့ပေါင်းသင်ဆက်ဆံတဲ့ပုဂ္ဂိုလ်ပဲဆိုပြီးတော့အာလုံးရဲ့ချီးကျူးမှု လေးစားမှုကိုခံရပါတယ်အဲ့တော့ပညာရှိ နဲ့ပတ်သက်ပြီးတော့အကိတိပန္ဒိတအကြောင်းလေးအနည်းငယ်လေးပြောပြပါမယ်အဂိတိပန္ဒိတဒီဘာလအကြောင်းပြောစဉ်ကလည်းပဲပြောခဲ့ပါပြီအဲ့တော့ဒီအဂိတိပန္ဒိတဆိုတာဖရာအလောင်းတော်တယောက်ဖြစ်ပါတယ်တောထဲမှာတရားကျင့်ကြံအားထုတ်နေတဲ့ယသိသူတော်စင်တယောက်ဖြစ်ပါတယ် တရားမင်းကြီးကအဂိတိပန္နိတကိုကြီးညိုတဲ့ကြီးညိုတော့အရှင်ယသိလိုချင်တဲ့စုမြန်ရှိရင်တောင်းပါလို့ပြောတော့အဂတိယသိတောင်းတဲ့နောက်ထပ်စုတစ်မျိုးကိုလည်းပြောပြပါမယ်အဂိတိပန္တိတစုတောင်းတဲ့စု၅ပါးဖြစ်ပါတယ်ဘဝတိုင်းဘဝတိုင်းမှာပညာရှိသူတော်ကောင်းနဲ့တွေ့ပြရစေ ဆုံးပါရစေလို့တောင်းဆိုပါတယ်နံပါတ်2တောင်းတဲ့ဆုကဘဝတိုင်းပညာရှိဆိုတဲ့အတန်ကြားပါရစေလို့ဆုတောင်းပါတယ်နံပါတ်3တောင်းတဲ့ဆုကပညာရှိနဲ့အတူတကွပေါင်းသင် နေထိုင်ပါရစေလို့ဆုတောင်းပါတယ်နံပါတ်4ကဘဝတိုင်းဘဝတိုင်း ပညာရှိနဲ့စကားပြောကြပါရစေလို့ဆုတောင်းပါတယ်နံပါတ်5တောင်းတဲ့ဆုကဘဝတိုင်းဘဝတိုင်းပညာရှိကို နှစ်သက်သူသဘောကျသူ ဖြစ်ပါရစေလို့ဆုတောင်းပါတယ်အဲ့တော့ပြန်ချုပ်လိုက်တော့ အာဂိတိပန္တိတတောင်းတဲ့စု၅ပါးဖြစ်ပါတယ်ဘဝတိုင်းပညာရှိကိုမြင်တွေ့ပါရစေပညာရှိဆိုတဲ့အတန်ကြားပါရစေပညာရှိနဲ့အတူတကွာ ပေါင်းသင်းနေထိုင်ပါရစေနောက်ပညာရှိနဲ့အတူတကွာစကားပြောဆိုပါရစေနောက်ပညာရှိကို နှစ်သက်သူဖြစ်ပါရစေလို့စု၅မျိုးကိုတောင်းဆိုခဲ့ပါတယ်ဒါ အင်မတန်ကောင်းတဲ့ဆူတောင်းလေးဖြစ်ပါတယ်အဲ့တော့တရားမင်းကြီးကအရှင်ယတိဘာကြောင့်ဉာဏ်ဒီစု၅မျိုးကို တောင်းဆိုရပါသလဲဘာကြောင့်ဘဝတိုင်းပညာရှိနဲ့တွေ့ပြရစေလို့ဆုတောင်းရတာလဲဆိုတာကိုမေးမြန်းပါတယ်အာဂတိပန္နိတကဘဝတိုင်းပညာရှိနဲ့တွေ့ဆုံလိုတဲ့အကြောင်း၅ချက် ကိုဖြေကြပေးပါတယ်နံပါတ်1ပညာရှိ လူလိမ္မာ သူတော်ကောင်းတွေဟာနီးမှန်လမ်းမှန်တဲ့လုပ်ငန်းတွေကိုပဲလှုပ်ဆောင်တတ်ပါတယ်ဒါနံပါတ်1တစ်ချက်ဖြစ်ပါတယ်သူများကိုလည်းပဲနီးမှန်မှန်လမ်းမှန်မှန်တွေကိုလှုပ်ဆောင်ဖို့ဘယ်သောအခါမှ တိုက်တွန်းလေးမရှိပါဘူးနံပါတ်3သူ့ရဲ့နီးမှန်လမ်းမှန်တွေကိုပဲမှန်တယ်လို့အမြတ်တနှုံးနဲ့ယူဆလေးရှိပါတယ်နောက်နံပါတ်4ဘေးကပုံကိုယ်တွေကနီးမှန်လမ်းမှန်တွေကို လာပြီးတော့ပြောဆိုတဲ့အခါမှာလည်းပဲ စိတ်ဆိုးလေးမရှိပါဘူးနံပါတ်5ကပညာရှိသူတော်ကောင်းတွေဟာလူလောကမှာကျင့်သုံးရမယ်ကျင့်ဖို့တည်လည်းပဲနားလေတယ်နောက်ယံလောကသာသနာလောကမှာလည်းကျင့်သုံးရမယ်ကျင့်ဝတ်တွေကိုလည်းပဲအလုံးနားလည်ပါတယ် အဲ့တော့အလုံးချုပ်လိုက်တော့ဘဝတိုင်းဘဝတိုင်းပညာရှိနဲ့တွေ့ဆုံလိုခြင်းရဲ့အကြောင်း၅ချက်ဖြစ်ပါတယ်နောက်တစ်ခုတန်ယုတ်တနိကေမှာကလျာဏမိတ်တာဆိုတဲ့သုတ်ရှိပါတယ်အဲ့ဒီမှာရှင်အာနန္ဒာကမြတ်စွာဘုရားကိုလျှောက်ထားပါတယ်မြတ်စွာဘုရား မိကောင်းဆွေကောင်း ပညာရှိသူတော်ကောင်းနဲ့တွေ့ရတဲ့အတွက်ကြောင့်ဘဝမှာထက်ဝက်သော အကျိုးတရားများပြည်စည်းပါတယ်ဘုရားလို့လျှောက်ထားပါတယ်။ရသော်ဘုရားက ရှင်အာနန္ဒာလျှောက်တဲ့မိကောင်းစေကောင်းပညာရှိနဲ့ပေါင်းခြင်းကြောင့်တဝက်ပဲအကျိုးပြည်စည်းတယ်ဆိုတဲ့စကားကိုလက်မခံပါဘူး မိကောင်းဆွေကောင်းပညာရှိနဲ့ပေါင်းသင်းတဲ့အတွေ့အကြုံကိစ္စအားလုံးပြည့်ပြည့်ဆိုအောင်ပြည့်စည်တယ်လို့မိန့်တော်မူခဲ့ပါတယ်မိကောင်းဆွေကောင်းပညာရှိသူတော်ကောင်းတွေနဲ့ပေါင်းသင်းတဲ့အခါကျတော့မက်ကင်၈ပါးအကျင့်မြတ်တရားတွေကိုပွားများအားထုတ်ဖြစ်ပါတယ်ဒီတရားတွေအားထုတ်တဲ့အတွက်ကြောင့် အာလုံးသောတ attva များဟာဒုက္ခအာလုံးမှလွတ်သွားကြပါတယ်ဒါကြောင့်မြတ်စွာဘုရားကအာလုံးသောကိစ္စတွေပြီးစီးတယ်လို့မိတ်ဆိုခြင်းဖြစ်ပါတယ်အဲ့တော့ဗုဒ္ဓဘုရားရဲ့လက်ထက်ကပညာရှိနဲ့ပေါင်းတင် ဆက်ဆံတဲ့အတွက်ကြောင့်ကောင်းကျိုးရသွားတဲ့တာရကတွေကတော့ပိဋကတ်တော်မှာများစွာ ရှိပါတယ်အဲ့ဒီတက်က ထင်ရှားတဲ့သာရကလေးအနည်းငယ်အတူချုပ်ပြီးတော့ပြောပြခြင်းပါတယ်ဘုရားရှင်လက်ထက်ကသာဝတိမြို့မှာအဟိတကာဆိုတဲ့လူငယ်လေးတယောက်ရှိခဲ့ပါတယ်အဟိတကအသက်15နှစ်16နှစ်အရွယ်ရောက်တဲ့အခါမှာတက္ကသိုလ်ပြည်ကို ပညာသင်ဖို့ရန် သွားခဲ့ပါတယ်အဲ့အဟိတကဟာဉာဏ်ပညာလည်းပဲအင်မတန်မှထက်မြက်တယ်ဆရာရဲ့ကျေးဇူးကိုလည်းပဲအထူးသိတတ်တဲ့စိတ်ဓာတ်လည်းအင်မတန်ကောင်းတဲ့တပည့်လိမ္မာလေးတယောက်ဖြစ်ပါတယ်သူကဆရာအိမ်မှာပညာသင်ယုံတတ်တဲ့မဟုတ်ဘဲနဲ့ဆရာရဲ့ဝေယဝစ္စမှန်သမျှလည်း အကုန်လုံးပြုလုပ်ပေးရရှိပါတယ်ဇရာကိုနှိပ်ပေးတယ်နင်းပေးတယ်ဆရာဝေယဝစ္စမှန်သမျှကိုတာဝန်ကြည်အောင်လှုပ်ဆောင်တဲ့လူတော်လေးတယောက်ဖြစ်ပါတယ်အဲ့တော့ဆရာနဲ့တပည့်အင်မတန်အဆင်ပြေတယ်ဆရာကြီးကလည်းပဲအဟေတကကိုအင်မတန်မှချစ်ပါတယ်ဆရာကြီးကတော်ကလည်းအဟေတကကို အလေးပေးပြီးတော့ဆက်ဆံပါတယ်အာယုန်တကလေးကိုချစ်ခင်ပါတယ်အဲ့တော့ဆရာနဲ့တပည့်ချစ်ခင်တာကို အခြားကျောင်းသားတွေရဲ့စိတ်ထဲမှာမနာလိုဝင်တို့အိတ်တာပစ္စည်းရတွေဖြစ်လာကြပါတယ်အခြားကျောင်းကျောင်းသားတွေရဲ့စိတ်ထဲမှာမကြည်မနက်တဲ့အိတ်တာပစ္စည်းရတွေဖြစ်လာတော့နောက်ဆုံးဆရာနဲ့တပည့်ပွဲအောင် ခွဲခဲ့ကြပါတယ်ကျောင်းသားတွေသုံးစုခွဲပြီးတော့တစ်ဖွဲပြီးတစ်ဖွဲဆရာကြီးခြံကို လာပြီးတော့ဆရာနဲ့တပည့်ကွဲအောင်ပိတုနာဝါစာခုံးတိုက်တဲ့စကားကြီးပြောဆိုကြပါတယ်သုံးပွဲညငယ်ပန်းနောက်ဆုံးဆရာကြီးရဲ့ဇနီးမယားနဲ့တောင်မှ ဝိုင်းဝန်းဆွဆွဲပြီးတော့တိုက်ခိုက်တဲ့အဆင့်အထိရောက်ခဲ့ပါတယ်နောက်ဆုံးတော့ဆရာကြီးဟာ အခြားတပည့်တွေရဲ့ပြောစကားကိုယုံပြီးတော့အဟိတကကိုတတ်ဖို့ရန်ရည်ရွယ်တဲ့အဆင့်ထိရောက်ရှိခဲ့ပါတယ်အဲ့တော့တက္ကသိုလ်ဆရာကြီးကစဉ်းစားတယ်တပည့်တယောက်ကိုဆရာကြီးကကိုယ်တိုင်တတ်တယ်ဆိုရင် ကဘာမှာနာမည်ကျော်သွားလိမ့်မယ်ငါစီလဲနောက်နောက်ကိုဘသူမှပညာသင်လာမှာမဟုတ်တော့ဘူးဒါကြောင့်သူ့ကိုတိုက်ရဲ့ပသက်ဖဲနဲ့အနုနီးနဲ့တတ်မယ်ဆိုပြီးတော့ကြံစီခဲ့ပါလေဆရာကြီးကအာဟိစကကိုအာဟိတကကိုပညာတွေလည်းမြင့်ဆုံးနေပြီသို့တော်လည်းပဲငါ့ကို မင်းပူဇော်ဖို့ရန်တခုကြံသေးတယ်ငါ့ကိုမင်းလက်ညှိုးတစ်ထောင်နဲ့ပူဇော်ရမယ်လက်ညှိုးတစ်ထောင်နဲ့ပူဇော်မယ်ဆိုရင်မင်းရဲ့ပညာအထွတ်အထိပ်ရောက်လိမ့်မယ်လို့ဆရာကြီးကပြောဆိုပါတယ်အဟိတကဟာဆရာကြီးကိုအင်မတန်လေးစားတဲ့ရှစ်တဲ့ကြည်ညိုတဲ့ပုဂ္ဂိုလ်တယောက်ဖြစ်ပါတယ်ဒါကြောင့်ဆရာရဲ့စကားကို လေးစားလိုက်လာတဲ့အနေနဲ့ လက်ညှိုးတစ်ထောင်ရှာဖို့ရန်အတွက်တော်ရဲကိုတန်လျက်ဆွဲပြီးတော့ထွက်လာခဲ့ပါတယ်အဲ့တော့အဲ့ဒီချိန်ကစပြီးတော့အဟိန္တတာဟာတော်ရဲမှာလာတဲ့ပုဂ္ဂိုလ်တွေသက်လက်ညှိုးတွေကို ဖြတ်တယ်နောက်တော်ရဲမှာလေလုတ်ရာလုတ်စပားဆိုင်တဲ့ပုဂ္ဂိုလ်တွေတွေ့ရင်လည်းသတ်တယ်လက်ညှိုးတွေကိုဖြတ်တယ်လူတွေများစွာ တတ်ခဲ့ပါလေတခါတည်းရန်လဲရွာတွေထဲမှာညပိုင်းမှာဝင်ပြီးတော့လူတွေကိုဆွဲ ခေါ်သွားတတ်တယ်နောက်ဇနပုတ်နေရာတွေမှာလဲသွားပြီးတော့လူတွေကိုတတ်တယ်လက်ညှိုးတွေကိုဖြတ်ခဲ့ပါလေအဲ့တော့လက်ညှိုးတွေကိုလည်းပဲဖြတ်ပြီးတော့သစ်ပင်တွေအောက်ထားတယ်။နောက်ဟိုနေရာဒီနေရာထားတော့ကြီးတွေငှက်တွေ လင်းတာတွေရှိကုန်တော့လက်ညှိုးတွေတထောင် မပြည့်နိုင်ပဲဖြစ်နေပါတယ်နောက်တော့လက်ညှိုးတွေမပြတ်အောင်ဆိုပြီးတော့ရလာတဲ့လက်ညှိုးတွေကိုလျှော်တွေရှည်တွေနဲ့တီကုန်းပြီးတော့လေပင်ကြီးမှာပန်းကုန်းကြီးတစ်ဖွဲဆွဲခဲ့ပါတယ်အဲ့ဒီချိန်ကစပြီးတော့သူ့ရဲ့နာမည်ဟာ အင်ကုလိမာလာလို့နာမည်ရခဲ့ပါတယ်အင်ကုလိမာလာဆိုတာလက်ညှိုးပန်ကုံကြီးဆွဲထားတဲ့ပုဂ္ဂိုလ်လို့အတိပ္ပယ်ရရှိပါတယ်အဲ့ဒီချိန်မှာအင်ကုလိမာလာဟာ လူတွေထောင်ပေါင်းများစွာတက်ခဲ့ပြီဖြစ်ပါတယ်သို့တော်လည်းသူ့ရဲ့ level မှာဆွဲထားတာကတော့လက်ညှိုးပေါင်း 900နဲ့69ကျောင်းရှိသွားပါပြီအဲ့တော့အင်္ဂုလိမာလာရဲ့ဘဝကို ကြည့်မယ်ဆိုရင် ပထမပိုင်းမှာဒူလိမာတယောက်ဖြစ်ခဲ့တယ်နောက်ပိုင်းမှာလူမိုက်တွေနဲ့ပေါင်းသင်းပြီးတဲ့အတွက်ကြောင့်လူမိုက်ကြီးတယောက်လူဆိုးကြီးတယောက်ဖြစ်ခဲ့ရပါတယ် အဲ့ဒီအချိန်မှာပင်ကိုလိမာလဆိုးလွန်းလို့မိုင်လွန်းလို့လူတွေတန်လွန်းလို့တောရွာကလူတွေတောတွေမှာ မနေရတော့ဘဲနဲ့တာဝတိမြို့တက်ကုန်ကြပါတယ်တက်ပြီးတော့ရှင်ဘရင်နန်းတော်ကို ဝိုင်းဝန်းပြီးတော့စန္ဒပြကြပါတယ်ကောသလရှင်ဘရင်ကြီးလည်းပဲပြည်သူပြည်သားတွေက ဟိုလာရောက်အော်ဟစ်စုပူစန္ဒပြကြတော့နောက်ဆုံးအင်ကုလိမာလဖမ်းဖို့ရန်အတွက်စစ်တပ်ကြီးနဲ့ထွက်လာခဲ့ပါတယ်ခောဒလမင်းက အင်ကုလိမာလဖမ်းဖို့စစ်တပ်ကြီးနဲ့ထွက်ပြီ ဆိုတဲ့သတင်းကိုအင်ကုလိမာလအမေမန္တာနီ ပုံနေမကြီးကကြားသိရပါတယ် အဲ့တော့အမေဆိုတော့သူ့ရဲ့သားလေးဖမ်းမှာဆိုလို့ရှင်ဘရင်ကတတ်မှာဆိုလို့သူ့ရဲ့သားအတိပေးဖို့ဆိုပြီးတော့တော်ရဲကို တောင်ဝေးလေးထောင်းပြီးတော့ထွက်လာခဲ့ပါတယ်ထွက်လာပြီးတော့ငါသားအင်္ဂုလိမာလရှင်ဘရင်ကမင်းကိုဖမ်းဖို့ထွက်လာပြီလွတ်အောင်သာပြေးပြီတော့လို့အော်ဟစ်ပြီးတော့ပြောဆိုပါတယ်တော်ရဲမှာသူ့ရဲ့အမေရဲ့အော်သံကို အင်္ဂုလိမာလာ ကြားပါတယ်ကြားတော့ဒီအတန်ဟာငါရဲ့အမေရဲ့အတန်ပဲဒီတော့နောက်ဆုံးခဏိလက်ညှိုးက996ချောင်းရှိနေပြီတချောင်းပဲလိုတော့တယ်အမေလဲတတ်ရတော့မှာပဲဆိုပြီးတော့အမေနောက်ကတန်လျက်ထမ်းပြီးတော့လိုက်ပါတယ်ညဇောဘုရားရှင် ကိုရောမြတ်ကသိတော်မူတယ် ဒါကြောင့်တာဝတိပြည်စေတဝန်ကျောင်းကနေပြီးတော့အင်္ဂုလိမာလနေတဲ့တော်တွေကိုဗုဒ္ဓဘုရားကြွလာတော်မူပါတယ်ပထမကတော့အင်္ဂုလိမာလဟာ သူ့ရဲ့အမေကိုတတ်မယ်ဆိုပြီးတော့နောက်ကနေလိုက်နေတာဖြစ်ပါတယ်ရသော်ဘုရားက အင်္ဂုလိမာလနဲ့အင်္ဂုလိမာလအမေရဲ့ဂျားထဲမှာကြွရောက်တော့ မူလာခဲ့ပါတယ်အဲ့တော့နောက်ဆုံးအင်္ဂုလိမာလာကဖရာကိုတတ်မယ်ဆိုပြီးတော့လိုက်ပါတယ်အင်္ဂုလိမာလာအနေနဲ့ဖရာမှန်းတော့သူ့စိတ်ထဲမှာမသိပါဘူးတာမန်ရိုးရိုးဘုံကြီးတစ်ပါးလိုပဲသူ့စိတ်ထဲမှာအထင်ရှိပြီးတော့လိုက်တာဖြစ်ပါတယ်ဘုရားကလည်းတကိုးနဲ့အတိတ်ထန်ထားတယ်အင်္ဂုလိမာလာ ဘလောက်ပင်နောက်ကနေလိုက်လိုက်အားကိုအောင်ပြေးလိုက်တော့လေမှတ်ပြီးပါစေတည်းလို့အဋ္ဌံထားတော့အင်္ဂုလိမာလဘလောက်ပင်လိုက်တော့လေဖျားကိုမှတ်မိပါဘူးအင်္ဂုလိမာလဟာ အလွန်အပြည့်တန်တဲ့ပုဂ္ဂိုလ်တယောက်ဖြစ်ပါတယ်နောက်ဆုံးတော့ဖျားကိုမိအောင်မလိုက်နိုင်တော့ရှေကုံလက်ပန်းကြာမြေကြီးကိုဒူထောက် တန်လျက်ကြီးကိုလည်းရေကြီးမှာ စိုက်ပြီးတော့အရှင်ဘုရားရပ်ပါဘုရားရပ်ပါဘုရားလို့လှမ်းអော်ပြောပါတယ်အဲ့တော့ဘုရားကမိတ်ပါတယ်ထီတောအဟံအင်္ဂုလိမာလ တွန်စတိတ်ချာဘာသာကြမဲ့ဆိုရင်တော့ဟဲ့အင်္ဂုလိမာလငါဟာ အမြဲတမ်းရက်နေတယ် မင်းလဲရပ်ပါတော့ဆိုတဲ့စကလုံးလေးကိုမိတ်ဆိုပါတယ်အဲ့တော့ဘုရားမိတ်တဲ့စကလုံးလေးကနှလုံးပဲငါရက်နေတယ်မင်းဟာပြေးနေတယ်မင်းလဲရပ်လိုက်ပါတော့ဆိုတဲ့စကလုံးလေးနှလုံးဖြစ်ပါလေဒီစကလုံးနှလုံးကြားတဲ့ခါကျတော့အင်္ဂုလိမာလ အတွေးလေးဝင်သွားပါတယ်သူလည်းပဲတာမန်ပုဂ္ဂိုလ်မဟုတ်တော့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တယောက်စကလုံးလေးအထူးအဆန်းကြားတာနဲ့သူ့ရဲ့အုံနောက်ထဲမှာစဉ်းစားဉာဏ်นี่ဝင်သွားပါတယ်ဒီစကလုံးဟာအင်မတန်ထူးဆန်းတဲ့စကားပဲဆိုပြီးတော့သူတွေးနေပါတယ်အဲ့တော့အင်္ဂုလိမာလာဟာလှမ်းပြီးတယ်အရှင်ဘုရားရှိရနေတယ်ဆိုတာပါလဲ ပြေးနေတယ်ဆိုတာဘာပါလဲဒီစကလုံးနှလုံးရဲ့အတိတ်ပဲကိုတပိတော့ရှင်းပြပါလို့လျှောက်ထားပါတယ်အဲ့တော့ဘုရားကမိတ်နဲ့ရက်နေတယ်ဆိုတာကငါဘုရားဟာသူများဒီပုံမှာတတ်တဲ့စိတ်ဒီဖြတ်တဲ့စိတ်ဒီအာလုံးရှောင်ကျင်ပြီတတ်တဲ့တတ်တာလည်းမရှိတော့ဘူးဖြတ်တဲ့စိတ်တွေလည်းမရှိတော့ဘူးအာလုံးရက်ပြီ တန္တရာခရီးလေသွားเสียမရှိတော့ဘူးဒါကြောင့်ရှင်းနေတယ်လို့မိန့်ဆိုခြင်း ဖြစ်တယ်လို့ရှင်းပြပါတယ်မင်းကတော့တတ္တဝါတွေပေါ်မှာရရဆက်ဆက်တက်ဖြတ်နေတဲ့အတွေ့အကြုံတကယ်အပေခရီးကိုဆက်လက်ပြီးတော့ပြေးလွှားရအောင်မှာမို့လို့မင်းဟာ ပြေးနေတယ်လို့ငါမိတ်ဆိုခြင်းဖြစ်တယ်လို့ ဘုရားကမိတ်ပါတယ်အဲ့ဒီလိုရှင်းပြလိုက်တော့နောက်ဆုံးအင်္ဂုလိမာလဟာဖယားမှန်သိရှိသွားပါတယ်သိရှိပြီးတော့ဖယားရဲ့စကားကိုသဘောကျနှစ်သိပြီးတော့ရသော်ဖယားအထံမှာယဟန်ပြုခွင့်တောင်းဆိုခဲ့ပါတယ် အဲ့တော့နောက်တော့မြတ်စွာဘုရားဟာတောထဲမှာပဲဒင်ကုလိမာလာကိုယဟန်ပြုတ်ပေးလိုက်ပါတယ်ယဟန်ပြုတ်ပြီးတော့သာဝတိမြို့ဇေတဝန်ကျောင်းကိုခေါ်ဆောင်သွားခဲ့ပါတယ်အဲ့တော့သောသောကကောသလရှင်ဘရင်ကဒင်ကုလိမာလာကိုဖမ်းမှုရန်အတွက် ထွက်လာတယ်ထွက်ပြီးတော့ဇေတဝန်ကျောင်းတော်ကိုဖျားဖူးဖို့ဆိုခဏတာ ဝင်ရောက်လာခဲ့ပါတယ် ဒီတော့ကောသလရှင်ဘုရင်အင်္ဂုလိမာလကိုဖမ်းเสียမလိုတော့ပါဘူးညစွာဘုရားက အင်္ဂုလိမာလကိုမေတ္တာနဲ့ဇေတဝန်ကြောင်းကိုခေါ်ဆောင်လာခဲ့ပြီဖြစ်ပါတယ်နောက်တော့ကောသလရှင်ဘုရင်နဲ့အင်္ဂုလိမာလတွေ့ဆုံကြပါတယ်အဲ့တော့ကောသလရှင်ဘုရင်နဲ့အင်္ဂုလိမာလမထီကိုရှ िख ိုးစွမ်းသင်္ကန်းကြောင်းစေးပစ္စည်းလေးပါးနဲ့ဖိတ်ပန်ပြီးတော့ သူ့ရဲ့နန်းတော်ပဲပြန်သွားခဲ့ပါတယ်။နောက်ပိုင်းတော့ရှင်ဂုလိမာလာယဟန်ဖြစ်သွားပြီးတော့ဆုံးခံထွက်ပါတယ်။သူဆုံးခံထွက်တဲ့အချိန်မှာလူတွေကကြောက်ရွံ့ပြီးတော့ဆွန်လောင်းမဲ့ပုဂ္ဂိုလ်တယောက်မှမရှိပါဘူး။အားလုံးဟာထွက်ပြေးကုန်ကြပါတယ်။တချို့ကလည်းပဲသူတို့ရဲ့အမေတတ်တဲ့သူပဲအဖေတတ်တဲ့သူပဲ ညီကိုမောင်နှမတွေတတ်တဲ့သူပဲဆိုပြီးတော့ခဲနဲ့ထုတဲ့ပုဂ္ဂိုလ်ကထူကြတယ်ဒုံးနဲ့ရိုက်ထုတ်တဲ့ပုဂ္ဂိုလ်ကရိုက်လွတ်ကြပါလေနေတိုင်းကောင်းကွယ်ထိပ်ပြဲနဲ့ရှင်အင်္ဂုလိမာလာအကြောင်းကိုပြန်လာခဲ့ရပါတယ်အဲတော့မြတ်စွာဘုရားကအာလုံးကကြောက်ရွံ့မုန်းတိနေတဲ့ပုဂ္ဂိုလ်တယောက်ကိုအာလုံးရဲ့မေတ္တာရစေဖို့ အရှင်အင်္ဂုလိမာလာအတွက်အင်္ဂုလိမာလာဆိုတဲ့ပရိတ်တော်ကိုသင်ပေးခဲ့ပါတယ်။ယာတောဟံပဂိတိအရိယာယဇာတိယာဇာတောစတဲ့အင်္ဂုလိမာလာ ပရိတ်ဟာမြို့သမီးတွေမိဖွာတာလွယ်ကူစေတဲ့ပရိတ်တော်ဖြစ်ပါတယ်။ အဲ့ဒီပြိတ္တော်ကို ရှင်အင်္ဂုလိမာလမြတ်စွာဘုရားကြီးကသင်ပြီးတော့ရွတ်ဖတ်လိုက်တာနောက်ဆုံးတော့အာလုံးရဲ့ကြီးညိုချစ်ခင် လေးစားမှုကိုခံခဲ့ရပါတယ်နောက်သွန်ဘောစဉ်တွေလောင်းမဲ့ပုံကိုယ်တွေလည်းပဲပေါ်များပြီးတော့ရှင်ကုလိမာလအဲ့ဒီစွမ်းတွေကို ဖုံးပေးပြီးတော့တရားအားထုတ်လိုက်တာမကြမီပါပဲ ရဟန္တာမထေမြတ်ကြီးဖြစ်တော်မူခဲ့ပါတယ်အဲတော့ရှင်ကုလိမာလာဟာတကယ်ဒုက္ခအာလုံးငြိမ်းချမ်းရာအစစ်မှန်ဖြစ်တဲ့နိဗ္ဗာန် ချမ်းသာကိုရရှိတော်ပါတယ်ယခုချိန်ဆိုရင်ရှင်အင်္ဂုလိမာလာဟာနိဗ္ဗာန်နတ်မှာစံမြန်းနေပါပြီအဲ့တော့အင်္ဂုလိမာလာဟာလူမိုက်တွေနဲ့ပေါင်းစဉ်ကတော့လူမိုက်ကြီးတယောက် ဖြစ်ခဲ့ရပါတယ်နောက်ပိုင်း တကယ်ပညာရှိသူတော်ကောင်းဖရာနဲ့တွေ့တဲ့အချိန်မှာတော့ဖရာကိုကိုးကွယ်စည်းကပ်လိုက်တဲ့အတွက်ကြောင့်နောက်ဆုံးနိဗ္ဗာန်ချမ်းသာအထိတောင်မှရရှိခဲ့ရပါတယ်။ဒါကြောင့်ပညာရှိသူတော်ကောင်းနဲ့ပေါင်းသင်ဆက်ဆံလိုက်တဲ့အတွက်ကြောင့်ပစ္စုပန်မှာလည်းပဲတိုးတက်ကြီးပွားတယ်။နောက်နောက်တန်ត្រာခီးမှာလည်းပဲတမလွန်ဘဝမှာလည်းပဲ တိုးတက်ကြီးပွားကြောင်းဖြစ်တဲ့အတွက်ကြောင့်ဗုဒ္ဓဘုရားက မင်္ဂလာတပါလို့မိတ်ဆိုတော်မူခဲ့ပါတယ်။အဲကြောင့်အလောယနေ့ပရိသတ်တို့အနေနဲ့လည်းပဲပညာရှိကို ပေါင်းသင်းမိဝဲစိကတ်ကြပါပညာရှိတွေကိုပေါင်းသင်းမိဝဲစိကတ်တဲ့အတွေ့အကြုံနောက်ဆုံးနိဗ္ဗာန်ချမ်းသာအထိရရှိနိုင်တယ်ဆိုတာလည်းပဲအားလုံး သဘောပေါက်နားလည်နိုင်လောက်ပါပြီပဏိတန်နေစသေဝနာဆိုတဲ့မင်္ဂလာတရားတော်နဲ့အညီပညာရှိကိုအမြဲတမ်းမိဝဲပေါင်းသင်စိတ်ကကြပါလို့တိုက်တွန်းရင်းနဲ့ယနေ့ညမင်္ဂလာတရားဤကုံချုပ်ပါတယ်